1984ခုနှစ်ဒီဇင်ဘာလ14ရက်နေ့ည6နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစပါတယ်တရားပွဲစဖို့ကြီးညာထားတာတော့6နာရီနဲ့တူပါရဲ့အဲ6နာရီခွဲကနေပြီးတော့9နာရီခွဲအထိတနာရီဟောရမှာပေါ့ ဒါတွေကတော့လျှောက်ပါတယ်9နာရီ50အထိ7နာရီအထိလည်းဟောလို့ရပါတယ်လို့ဒါပေမဲ့တနာရီဆိုတော့လောက်ပါ နောက်ဒုတိယဟောမဲ့ဆရာတော်ကသူကအချိန်များများယူပြီးဟောလို့ရှိရင်တရားဝဝနာရရောပေါ့လေဘုန်းကြီးတို့ဒီကနေ့ဟာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီး အာပူဇော်တဲ့နေ့မဟာစီဆရာတော်ဘုရားကြီးအာနှစ်စဉ်နှစ်တိုင်းပူဇော်တဲ့အတိုင်းပဲဒီနှစ်လည်းပဲကြီးစတော်ရှင်ဆရာတော်ဘုရားကြီးရဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်အစရှိတဲ့ဂုဏ်ကျေးဇူးတွေကို အာယုံပြုပြီးတော့ပူဇော်တဲ့နေ့ ဒီလိုပူဇော်ရုံမကပဲနဲ့ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးမိန်ကြားသွားတော်မူတဲ့ဩဝါဒတွေကိုလည်းပဲထပ်မံပြီးတော့နာယူတဲ့နေ့ဒီကနေ့နဲ့ပြန်တစ်ဘက်ခါ၃ရက်ပေါ့ဒီလိုအစဉ်အလာမပြတ်ကျေးဇူးတော်ဆရာတော်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးအားပူဇော်ပွဲဩဝါဒခံယူပွဲ ကျင်းပရတာဟာဖြင့်အမတန်မွန်မြတ်တယ်အမတန်အကျိုးရှိတယ်အမတန်ကျေးဇူးများတယ်အထူးအားဖြင့်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေကိုမမေ့ပါဘူးအမြဲတမ်းဥထိတ်ထထားပြီးတော့နှလုံးထဲမှာစွဲမြဲစွာဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေကိုသိနေကြပါတယ် ဆရာတော်ဘုရားကြီးရဲ့ဩဝါဒတွေကိုနာယူနေကြပါတယ်လို့ဟောပြတဲ့အတိပ္ပယ်တဲရောက်အဲ့ဒီအတိပ္ပယ်တဲရောက်တဲ့အတိုင်းလည်းပဲကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အဆုံးအမဩဝါဒအတိုင်းတခြားတခြားအရာတွေတဲ့မိမိတို့တဏ္ဍာမှာ တတိပဋ္ဌာန်တရားတွေဖြစ်ပွားစေခြင်းအပြင်မဲ့ခင်ရှိပါအကျင့်တရားကိုဖြစ်ပွားစေပြီးတော့လောဘဒေါသမောဟကိလေသာအငြိအကျေးတွေတစ်ပြေးတဲ့တစ်ပြေးကင်းဝေးလို့နောက်ဆုံးမှာ လုံးဝကိလေသာငြိမ်းနေအထိရည်ရွယ်ပြီးတော့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးညွှန်ကြားတော်မူတဲ့မြတ်စွာဘုရားရဲ့ဒေသနာတော်အယတတိပဋ္ဌာန်နိလန်းကို အချိန်ရတိုင်းအချိန်ရတိုင်းကြင်ကြံကြိုးစားပွားများအားထုတ်နေမှသာလျှင်ဆရာတော်ဘုရားကြီးရဲ့ကျေးဇူးကိုသိရလဲရောက်ဆက်ရလဲရောက်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အလိုဆန္ဒတော်ဟာဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်နဲ့တထပ်သေးပါပဲဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်က ရှင်တော်မြတ်ဘုရားပြိဋိဘံသံဃာနီးဇာမဲညမှာကုသိနာယုံမလာမင်းတို့ရဲ့အင်ရှင်ဥယျာဉ်တွင်ဝယ်အင်ရှင်ပင်ပြူနှစ်ပင်အကြားမှာပြိဋိဘံဆံရမယ်ညောင်ဆောင်ပေါ်လျှောင်းလျက်နေတဲ့အခါမှာမန္လာတိုင်းသူတိုင်းသားများမန္လာမှုမများ မြတ်စွာဘုရားပြိဋိဘံစံမယ်လို့အချိန်စံမယ်ဆိုတာအချိန်မီပြလိုက်တဲ့ဘုရားရှင်ရဲ့တပိတာဝကပုထုဇဉ်သောတာပန်သဂရာကအနာဂယဟနာဖြစ်တဲ့ယဟန်တော်အများရှင်တော်မြတ်ဘုရားရဲ့ပပလည်မှာရှင်တော်မြတ်ဘုရားကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့ဖူးမြော်ပူဇော်နေကြထို့အတူပဲကောင်းငင်မှာလည်းပဲ ရှင်တော်မြတ်ဘုရားကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့နတ်ပြမာတွေကကောင်းငင်မဆနှံ့နေအောင်မြတ်စွာဘုရားကို လာပြီးဖူးမြော်ပူဇော်ကြတယ်အဲလိုပူဇော်ကြတဲ့အခါမှာတချို့လဲပန်းနေနဲ့တချို့လဲစီမီတွေစီမီတွေနဲ့တချို့လဲရေအေးနဲ့တချို့လဲရေမွှေးနဲ့တချို့လဲဒုရိယာတွေတီးမှုတ်ပြီးတော့ ပူဇော်ကြတချို့လည်းတချင်းဂီတတွေဆိုပြီးတော့ပူဇော်ကြတယ်ဘုရားရှင်ကိုနောက်ဆုံးဖူးမြော်ပူဇော်ခြင်းအနေနဲ့ပရိနိဗ္ဗာန်စာမင်းညမှာပူဇော်ကြတယ်ဒီခါမှာမြတ်စွာဘုရားကအရှင်အာနန္ဒာကိုဥတည်ပြီးတော့မိန့်ကြားတော်မူတယ်အာနန္ဒာတဲ့တို့များပြိဋိဘံဆံမယ်ဆိုတာသိကြလို့ သူများကိုနောက်ဆုံးဖူးမြော် ပူဇော်ခြင်းအနေနဲ့လူတွေရောနတ်တွေရောမြမာတွေရောမြေပြင်မဆန့်အောင် ကောင်းငင်မဆန့်အောင် လာရောက်ပြီးဖူးမြော်ကြပန်းစီမီအစိုက်တဲ့ပစ္စည်းပစ္စည်းအာမိတတွေနဲ့လာပြီးပူဇော်ကြတယ်တဲ့သို့တော်လည်း ဒီလိုပန်းစီမီးဆိုင်တဲ့ပစ္စည်းပစ္စည်းအရင်းနဲ့တို့များကိုပူဇော်ခြင်းဟာ အမျက်ဆုံးပူဇော်ခြင်းမဟုတ်သေးဘူးတဲ့တို့များဟောကြားထားတဲ့မေဖို့နိဗ္ဗာန်ကိုယ်တော်သော လောကုတ္တရာတရားအားလျော်တဲ့တရားကိုရစေတဲ့ပုပ္ပဘာကပฏิပဒါမဲ့အကျင့်မြတ်ကို ကျင့်ကြံပွားများအားထုတ်သူသာလင်တို့များကိုအမျက်ဆုံးပူဇော်ခြင်းနဲ့ပူဇော်ခြင်းမိတဲ့အာနန္ဒာတဲ့မြတ်စွာဘုရားမိန့်ကြားတယ်အရှင်တော်မြတ်ဘုရားရဲ့အလိုဆန္ဒတော်ကပစ္စည်းအာမိသနဲ့လူဒန်းပူဇော်တာဟာရှင်တော်မြတ်ဘုရားညွှန်ကြားထားတဲ့တရားတော်များကိုလက်တွေ့ကျင့်ကြံပွားများအားထုတ်ပြီးပူဇော်တာလောက်မမြတ်ဘူး လက်တွေ့ကျင့်ကြံပွားများအားထုတ်သူသာလျှင်ရှင်တော်မြတ်ဘုရားကိုအမြတ်ဆုံးပူဇော်ခြင်းနဲ့ပူဇော်ရမည်တဲ့ရှင်တော်မြတ်ဘုရားရဲ့အဲ့ဒီအလိုအတိုင်းတစ်ထပ်တည်းပဲဘုန်းကြီးတို့ပြန်လည်တော်မူသွားတဲ့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကလည်းပဲဆရာတော်ဘုရားကြီးကိုတခြားတခြားအရာတွေနဲ့ပူဇော်တာကိုဆရာတော်ဘုရားကြီးကနှစ်သက်ဝမ်းသာတော်မမူပါဘူး ဆရာတော်ဘုရားကြီးညွှန်ကြားထားတဲ့နိမိတ်တရားအတိုင်းမိမိတို့သာနာမှာဝိပဿနာတတိတမာတိဝိပဿနာဉာဏ်နေနဲ့မဲ့ဉာဏ်ဖုံဉာဏ်တွေတိုးတက်အောင်တရားကိုကျင့်ကြံပွားများအားထုတ်လို့တရားအသည့်တွေရှိပြီးတော့စိတ်ဓာတ်တွေစင်ကြဲနေမှသာလျှင်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကနှစ်သက်ဝမ်းသာတော်မူပါတယ်။ဒါကြောင့်မို့ဆရာတော်ဘုရားကြီးရဲ့လူတိုင်းမိမိတို့တဏ္ဍမှာ လောဘဒေါသမောဟမာနအိတ်တာမစ္စရိယအစရည်တဲ့စိတ်ညစ်စိတ်ရိုင်းနေတပြေးတဲ့တပြေးစင်ကြဲသွားအောင်ဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းတတိပဌာန်တရားကိုအချိန်ရတိုင်းရတိုင်း9မိနစ်အချိန်ရ9မိနစ်10မိနစ်အချိန်ရ10မိနစ်15မိနစ်အချိန်ရ15မိနစ်နိုင်ဝက်ရလဲနိုင်ဝက်တနာရရလဲရရသလောက်ကြင်ကြံပွားများ အထုတ်နေခြင်းဒီသာလျှင်ကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ကျေးဇူးကိုသိပြီးတော့ကျေးဇူးကိုဆက်ချင်းမိတယ်မြတ်စွာဘုရားအခုပြောခဲ့တဲ့အတိုင်းကုသိနာယောအင်ကျဲဥယျံတော်မှာပြိနိဗ္ဗာန်ဆံဃာနီးမိန်ကြားတဲ့စကားတော်နဲ့ထပ်တူထပ်မြပဲကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့အလိုတော်ဆန္ဒကလည်းဒီတိုင်းပဲရှိတယ်။ဒါကြောင့် ဒုရိယာဂီတာနာချိုလာသည်တမြငိမ်အေပစ္စည်းလေးနှင့်ရေအေနတာပန်းဆုံးစွာဟု ပူဇာမိတာပူဇော်ကြလေဘုရားဇိန်နေနှစ်သိမ့်ဇင်ငါမတတ်တာကဲမြတ်စွာဘုရားဟောညွှန်ပြသည့်မြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှ စိန်လေးပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုဒုရိယာဂိတပန်းစီမီးဆိုင်တဲ့ပစ္စည်းပစ္စယအာမိတတွေနဲ့ပူဇာမိတဆိုတာအာမိတပူဇာဒါရင်းနဲ့ပူဇော်တော်လည်းပဲရှင်တော်မြတ်ဘုရားရဲ့စိတ်တော်ကိုနှစ်သိမ့်စေခြင်းဟာမတတ်နိုင်ဘူး ရှင်တော်မြတ်ဗျာဟောကြားမြတ်ဖို့ဒေသနာတော်အတိုင်းရှင်တော်ဗျာမြတ်ဗျာညွှန်ပြတဲ့နိမန်လမ်းမှာအတိုင်းလက်တွေ့ကျင့်ကြံပွားများအားထုတ်လို့မိမိတို့တဏ္ဍာမှာတရားအသည့်တွေတိုးမှသာလျှင်ရှင်တော်မြတ်ဗျာကို အမြတ်ဆုံးပူဇော်ခြင်းနဲ့ပူဇော်တာမြည်တဲ့အတွက်ရှင်တော်မြတ်ဗျာနှစ်သက်ဝမ်းမြောက်တော်မူတယ်တဲ့ဒုရိယာဂိတာနာချူလှသည် တမယငိမ့်အေးပစ္စည်းလေးနှင့်ရေအေးနရာပန်းစုံစွာဟု ပူဇာမိတပူဇော်ကြလဲပူဇာမိတဆိုတာ အာမိတပူဇာဗုဒ္ဓစိန်နဲ့နှစ်သိမ့်စိန်ဟာမတတ်တာခဲ့မြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှ ရှင်တော်မြတ်ဘုရားညွန်ကြားဟောပြတော်မူတဲ့အမြတ်ဆုံးဖြစ်တဲ့တရားတွေကို လက်တွေ့ကျင့်ကြံပွားများအားထုတ်လို့ဉာဏ်နဲ့တရားတွေကိုတွေးမှယုံနာတို့ရဲ့သဘာဝလက္ခဏာယုံနာတို့ရဲ့တာမညာလက္ခဏာတွေကိုအမှန်တိုင်းဉာဏ်နဲ့တွေးမှအဲ့ဒီသဘာဝလက္ခဏာတာမညာလက္ခဏာကိုတွေးတဲ့ဉာဏ်တွေးတဲ့ရင်းတဲ့ရင်းတဲ့အခါကျတော့အရိယသစ္စာ၄ပါးကိုမဉဏ်ဖူဉဏ်နဲ့တွေးမှဓမ္မမြတ်စွာဘုရားကို ပူဇော်တာအမြတ်ဆုံးပူဇော်ခြင်းပဲမြတ်စွာညွန်ပြမြတ်ဓမ္မကိုကြည်ညာလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးတာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည် ချမ်းငိမ့်ကြည်တာဘုရားကိုစိန်တေပူဇာဆိုတာအစိန်တွေရသုံးလောကထွတ်ထား မြတ်စွာဘုရားအားပူဇော်ခြင်းလို့ဆိုလိုတယ်။ကိုင်ဘုန်းကြီးတို့ပြိဿလိုက်ဆိုကြည့်အောင်ဒုရိယာဂိတဒုရိယာဂိတနာချိုလှသည်နာချိုလှသည်သံမြငြိမ်ဧသံမြငြိမ်ဧပစ္စည်းလေးနှင့်ပစ္စည်းလေးနှင့်ရေဧနန္တာရေဧနန္တာပေါင်းစုံစွာဟုပေါင်း ဇာမိတာပူဇော်ကြလေဗုဒ္ဓစိန်နေနှစ်သိမ့်စေမှာမတတ်တာကမြတ်စွာညွန်ပြမြတ်ဓမ္မကိုပညာလေ၍ဉာဏ်ဖြင့်တွေ့မှာဉာဏ်ဖြင့်တွေ့မှာ စိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုဒုရိယာဂိတနာချိုလှသည်ပံမြငိမ့်၏ပစ္စည်းလေးနှင့် ရေအေနန္ဒာပန်းဆုံးစွာဟုပူဇာမိတ္တပူဇော်ကြလေဘုရားစိန်နေသိမ့်စေငါမတတ်တာကဲမြတ်စွာညွန်ပြမြတ်ဓမ္မကိုမြတ်ဓမ္မ င့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမျက်ဆုံးသာဟုမြတ်စွာကျူးငိတ်နှုတ်တော်မိန်သည်ချမ်းငိတ်ကြည်သာဘုရားကိုကိုင်ညာကောင်းတဲ့ပြိဿရပြီဆိုတော့ မနဲ့တလောက်အရှိကြီးများနှခောက်ချပေးတာနော်ရတယ်မဟုတ်လားစိတ်ထဲမှာအဲတော်ပြီစိတ်ထဲမှာရရင်တော်ပြီဒီတော့ဘုန်းကြီးတို့ဗုဒ္ဓရှင်တော်မြတ်ဖရာပွင့်ထွန်းပေါ်ပေါက်တော်မမူမီအချိန်ကလောကကြီးဟာမှောင်အတိကျတယ် ညာလည်းမရကြလို့မှောင်တိကြနေတယ်ဒါကိုမြတ်စွာဘုရားကသန္တိမဒုရိယတုတ်မှာဥပမာပေးပြီးတော့မိန်ကြားခဲ့တယ်လောကမှာလနေတွေမထွန်းပေါ်မိကတဲ့တလောကလုံးဟာပေါင်ကြီးကြနေတယ်လလည်းမမပေါ်သေးခင် နေလည်းမပေါ်သေးခင်အချိန်မှာ လောကပေါင်ကြီးကြနေတယ်တဲ့ အဲ့ဒါလိုမှောင်ကြီးကြနေတဲ့အခါကျတော့နေမှန်းလည်းမသိရညမှန်းလည်းမသိရနေကြရဲ့လို့အပိုင်းခြားကမရှိတော့တရက်နှစ်ရက်ဆိုတဲ့ရက်အရေအတွက်လည်းမရှိတလနှစ်လဆိုတဲ့လအရေအတွက်လည်းမရှိတစ်နှစ်နှစ်နှစ်ဆိုတဲ့နှစ်အရေအတွက်လည်းမရှိဘူးကာလအပိုင်းခြားမရှိပဲပြောင်းမှောင်ကြီးကြနေပြီဆိုတော့အဲ့ဒီမှောင်ကြီးထဲမှာတတ္တဝါတွေဟာ ဘာကိုမြင်ရမလဲဘာမှမမြင်ရဘူးဟုတ်လားပဂရိမျက်စိရှိတော်လည်းပဲအဲ့ဒီမျက်စိကမှောင်ထဲမှာဘာမှမမြင်ရတော့အသုံးမကျဘူးဒီအတိုင်းပဲတဲ့အဲနောက်လာနေတို့ပေါ်လာတဲ့အခါကျတော့အမှောင်ပြောက်ပြီးတော့အလင်းရောက်လာလို့နေထွက်တဲ့အချိန်ကိုနေအချိန် လာထွက်တဲ့အချိန်ကိုညအချိန်သတ်မှတ်လို့ရတယ်တဲ့အဲ့ဒီနေနဲ့လတကြိမ်စီထွက်တဲ့အချိန်ကိုတနေ့တရက်လို့သတ်မှတ်လိုက်ရတယ်တဲ့အဲ့ဒါလို့နေ့ရက်ပေါင်း30ကိုတလလို့နေ့ရက်အချိန်ပေါင်း30ကိုတလလို့သတ်မှတ်ရတယ်တဲ့အဲ့ဒီလပေါင်း12ကြိမ်ကိုတနှစ်လို့သတ်မှတ်ရတယ်တဲ့ အဲ့ဒီနည်းအားဖြင့်နေ့တွေရက်တွေလတွေနှစ်တွေဆိုတဲ့အပိုင်းအခြားတွေလနေတို့ပေါ်ထွန်းလာမှပဲတတ်မှတ်လို့ရကြသိကြရပြီတော့တယ်တဲ့ထို့တူပဲဗုဒ္ဓရှင်တော်မြတ်ဘုရားပွင့်ထောပေါ်ပေါက်တော်မမူမီအချိန်မှာလောကကြီးမှောင်ကြီးကြနေတဲ့အတွက်တဲ့ဆင်းရဲဆိုတာလည်းမသိရဘူးဆင်းရဲဖြစ်ခြင်းရဲ့အကြောင်းဆိုတာလည်းမသိရဘူး ဆင်းရဲချုပ်ငိမ့်တဲ့သဘောဆိုတာလည်းမသိရဘူးဆင်းရဲချုပ်ငိမ့်ကြောင်းအကျဉ်းလန်းဆိုတာလည်းပဲမသိရဘူးတဲ့ဆင်းရဲဆိုတာမှမသိဘူးဆိုလို့ရှိရင်ဆင်းရဲကလွတ်လို့တဲ့စိတ်ရှိပါမလားမရှိပါဘူးခင်ဗျာဆင်းရဲကလွတ်လို့တဲ့စိတ်မရှိရင်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းရှာပါမလားရှာပါဘူးဆင်းရဲဖြစ်ခြင်းရဲ့အကြောင်းမရှာဘူး ဆင်းရဲဖြစ်ခြင်းရဲ့အကြောင်းကိုမရှာသလိုဆင်းရဲမှလွတ်မြောက်စေနိုင်တဲ့နိလန်းကိုရှာမလားမရှာပါဘူးခင်ဗျာမရှာတော့အဲ့ဒီနိလန်းကိုသိမလားမသိပါဘူးခင်ဗျာမသိဘူးဆိုတော့အဲ့ဒီနိလန်းမသိလို့မလို့ဆင်းရဲကလွတ်မြောက်တဲ့နိလန်းကိုမကျင့်ကြံဘူးဆိုရင်ဆင်းရဲမှလွတ်ပါမလားမလွတ်ပါဘူးခင်ဗျာမလွတ်ရင်ဆင်းရဲငြိမ်းမှာမလားမငြိမ်းပါဘူးခင်ဗျာအဲ့တော့ဆင်းရဲငြိမ်းတဲ့သဘောကိုသိမလားမသိပါဘူးခင်ဗျာမသိဘူးတဲ့ မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အခါကျမှပဲဒါဟာဒုက္ခသစ္စာဆင်းရဲအမှန်ဒါဟာသမုဒိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမှန်ဒါဖြစ်ရင်ဒုက္ခនិရောဓဆင်းရဲချုပ်ငြင်းခြင်းအမှန်ဒါဖြစ်ရင်ဒုက္ခនិရောဓဂ ामि နိပฏิပဒါဆင်းရဲချုပ်ငြင်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းလားအမှန်လို့အမှန်တရား၄ပါးကိုကိုယ်တော်တိုင်ကိုယ်တွေ့ဉာဏ်နဲ့သိပြီးပြန်လီ ထုတ်ဖော်ဟောကြားမှဒါလင်တတ္တဝါတွေဟာ ညာအလင်းရကြပြီးတော့အမှန်တရားလေးပါးကိုသိကြရတယ်တဲ့ဟုတ်ကဲ့လားမှန်ပါဗျာဒါတော့မြတ်စွာဘုရားနဲ့လာမင်းကြီးနေမင်းကြီးနဲ့မတူဘူးလားတူပါဗျာတူတယ်နော်နေရက်လားနာယီနေရက်လားနှစ်တွေပိုင်းခြားလို့ရအပိုင်းခြားကို သိရသလိုအမှန်တရား၄ပါးကိုသိရတာနဲ့မတူပေဘူးလားတူပါဗျာ နေရလတွေမပေါ်ဘူးဆိုလို့ရှိရင်တော့နေရလနှစ်အပိုင်းခြားတွေသိရမလားမသိရပါဘူးခင်ဗျာမြတ်စွာဘုရားကပွင့်ထွန်းပေါ်ပေါက်တော့မမူဘူးဆိုလို့ရှိရင်လည်းပဲဒီအရိယသစ္စာ၄ပါးသိရပါမလားမသိရပါဘူးခင်ဗျာမသိရဘူးအရိယသစ္စာ၄ပါးမသိရဘူးဆိုလို့ရှိရင်ဆင်းရဲတာကောလွတ်ပါမလားမလွတ်ပါဘူးခင်ဗျာလွတ်ဘူးနေရလတွေပေါ်လာတဲ့အခါကျတော့ရက် နေရနှစ်လအပိုင်းအခြားတွေသိရသလိုမြတ်စွာဘုရားပွင့်ထုံးပေါ်ပေါက်တော်မူလာလို့ကိုယ်တွေတရားဖြစ်တဲ့အရိယတစ္ဆာလေးပါးတရားပါမုတ်ကံတိကဒေသနာကိုတတ္တဝါများအပြန်လဲဟောကြားတဲ့အခါကျတော့တတ္တဝါများဟာဒီအရိယတစ္ဆာလေးပါးသိမလာရဘူးလားသိလာပါဗျာအဲ့ဒါလို့သိလာရတဲ့အခါမှာအရိယတစ္ဆာလေးပါးထဲမှာဒုက္ခတစ္ဆာဆိုတာက ပိုင်းပိုင်းခြားခြားသိရမယ်တရားသမှုရိယတစ္ဆာဆိုတာက ပယ်ရမယ်တရားនិရောဓသစ္စာဆိုတာကမျက်မှောက်ပြုရမယ်တရားမေဃသစ္စာဆိုတာကမိမိတဏ္ဍာမှာဖြစ်ပွားစေရမယ်တရားလို့သိမလားဘူးလားသိတာပိုင်းပိုင်းခြားခြားသိရမယ်ဒုက္ခသစ္စာဆိုတာဘာတူလဲခန္ဓာ၅ပါးဟုတ်ကဲ့လားဒီတဲ့အချင်းချုပ်ပြောရင်ယုံနဲ့နာဟုတ်ကဲ့လား ရုပ်နဲ့နာမ်ဆိုတဲ့ဒုက္ခသစ္စာဆင်းရဲအမှန်ကိုပိုင်းပိုင်းခြားခြားသိရမယ်။ ဒီရောက်နာရဲ့ဆင်းရဲအမှန်တဘာဝကိုမသိဘူးဆိုလို့ရှိရင်ဆင်းရဲကလွတ်ချင်မှာမလားမလွတ်ချင်ပါဘူးလားမလွတ်ချင်ဘူးဆင်းရဲကမလွတ်ချင်ရင်ဆင်းရဲကလွတ်မြောက်ရေးလမ်းရှာပါမလားရှာပါဘူးလားဆင်းရဲကလွတ်မြောက်ရေးလမ်းမရှာရင်ကျင့်မှာမလားမကျင့်ပါဘူးလားမကျင့်ရင်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းကိုပယ်နိုင်မှာမလားပယ်နိုင်ပါဘူးလားဆင်းရဲဖြစ်ခြင်းရဲ့အကြောင်းမပယ်နိုင်ဘူးဆိုလို့ရှိရင်ဆင်းရဲငြိမ်းမှာမလားမငြိမ်းပါဘူးလားမငြိမ်းဘူးဟုတ်ကဲ့လားမှန်ပါပါဗျာ ဒီတော့ရှင်တော်မြတ်ဘုရားပွင့်တော်ပေါ်ပေါက်တော်မူလာလို့ဒီအချက်တွေဟောကြားတဲ့အခါကျတော့ယုံနဲ့နာဟာဒုက္ခဒုက္ခခေါ်တဲ့ဆင်းရဲဆိုမှဆင်းရဲဝိပရိနာမဒုက္ခဆိုတဲ့ပြောင်းလဲဖောက်ပြန်ဆင်းရဲသင်္ခါရဆိုတဲ့သင်္ခါရဒုက္ခဆိုတဲ့ဖြစ်ပျက်ဆင်းရဲဒီဆင်းရဲတွေနဲ့အမြဲတွဲနေတာပဲလို့ညံထဲမှာသဘောပေါက်လာတယ်ဟုတ်လားအဲ့ဒီသဘောပေါက်တာကသဘောတရားအနေနဲ့သဘောပေါက်တာ ယုံနဲ့နာကိုမပြတ်တတိနဲ့ကရှုတဲ့အခါကျတော့အဲ့ဒီယုံနာတို့ရဲ့ဖြစ်ဖြစ်ပြီးပြက်ပြက်ပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေမသိဘူးလားသိပါရဲ့ဗျာအဲ့ဒါလို့သိတဲ့အခါကျတော့ယုံနာမန္တမြဟာမပြတ်မဆက်တတဲပဲဖြစ်ပြက်ပြောင်းလဲနေတဲ့သဘာဝပဲလို့ဉာဏ်ထဲမှာသိလာတော့ဒီယုံနာကိုဒုက္ခလို့မြင်သလားဒုက္ခလို့မြင်သလားဒုက္ခလို့မြင်ပါရဲ့ဗျာအဲ့ဒါဒုက္ခပိုင်းပိုင်းခြားခြားမသိဘူးလားသိပါရဲ့ ပိုင်းပိုင်းခြားခြားသိတဲ့အဲ့ဒါလို့သိအောင်မလုပ်ရသလဲလို့ဆိုတော့မေဃသစ္စာကိုမိမိတဏ္ဍာမှာဖြစ်ပွားအောင်အားထုတ်ရတယ်ဟုတ်တယ်မဟုတ်လားမေဃသစ္စာဆိုတာဆင်းရဲငြိမ်းရာတို့ရောက်ကြောင်းအကျဉ်းလားအမှန်ဟုတ်ကဲ့လားဆင်းရဲငြိမ်းရာတို့ရောက်ကြောင်းအကျဉ်းလားအမှန်ဘာလို့လဲဆိုတော့မဂ္ဂင်၈တန်ဟုတ်တယ်မဟုတ်လားအဲ့ဒီမဂ္ဂင်၈တန်မိမိတဏ္ဍာမှာ ဖြစ်ပွားအောင်ပွားများအားထုတ်ပြီဆိုလို့ရှိရင်မဂ်ရှင်ပါဖြစ်ပွားတာနဲ့အမျှဒုက္ခကိုပိုင်းပိုင်းခြားခြားသိမလားဘူးလားသိပါပါဘုရားသိလာတော့ဒုက္ခရဲ့အကြောင်းရင်းဖြစ်တဲ့သမှုရိယတစ္ဆာခေါ်တဲ့လိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာကို မပယ်နိုင်ဘူးလားသိပါပါဘုရား ပယ်ရမယ်တဏှာကိုပယ်လိုက်ပြီဆိုရင်တဏှာကြောင့်ဖြစ်တဲ့ဆင်းရဲရှိအောင်မလားမရှိပါဘူးခင်ဗျာမရှိဘူးဆိုရင်အဲ့ဒီဆင်းရဲမငြိမ့်မေဘူးလားငြိမ့်ပါဘူးခင်ဗျာအဲ့ဒီဆင်းရဲငြိမ့်တာဟာនិရောဓသစ္စာဆင်းရဲငြိမ့်ခြင်းအမှန်မဟုတ်ပေဘူးလားမှန်ပါပါခင်ဗျာအဲ့ဒီနေဖြင့်မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကျင့်တော့အရိယသစ္စာလေးပါးမသိပေဘူးလားသိပါပါခင်ဗျာအဲ့ဒီလိုသိတဲ့အခါမှာ ယုံနာကိုပိုင်းပိုင်းခြားခြားသိတဲ့အခါမှာယုံနာတို့ရဲ့ပင်ကိုယ်ရင်းတဘာဝဖြစ်တဲ့ယောသီသီနာသီတို့ရဲ့ပင်ကိုယ်ရင်းတဘာဝဖြစ်တဲ့တဘာဝလက္ခဏာကိုလည်းပိုင်းပိုင်းခြားခြားသိတဲ့ယုတ်တိုင်းနာတိုင်းယုတ်အလုံးနာအလုံးနဲ့ဆိုင်တဲ့ပါမညာလက္ခဏာကိုလည်းသိတယ်ဟုတ်ကဲ့လားတဘာဝလက္ခဏာဆိုတာဘယ်လိုဟာလဲ ယုံနာအသီးသီးတို့မှမိမိတို့နဲ့သာတက်ဆိုင်ပြီးတဘာယုတ်တဘာနာတို့နဲ့မတက်ဆိုင်တဲ့ပင်ကိုယ်ရဲ့သဘောဟုတ်ကဲ့လားဥပမာပထဝီဆိုလို့ရှိရင်ခက်မှကြမ်းတမ်းတဲ့သဘောမရှိဘူးလားအဲ့ဒီသဘောဟာအာဘောနဲ့ဆိုင်သလားတေဇောဝါယောနဲ့ကောဆိုင်သလားလောဘဒေါသနဲ့ကောဆိုင်သလားဘသူနဲ့ပါဆိုင်တယ်လဲ ပထဝီနဲ့သာဆိုင်တယ်ဟုတ်တယ်မဟုတ်လားဒါကြောင့်မလို့ခက်မှာဉာဏ်နုညံ့သဘောဟာ ပထဝီရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရဲ့သဘောမဟုတ်ပေဘူးလားမှန်ပါဗျာထို့တူပဲပူနွေးအေးသဘောဆိုတာဘသူနဲ့သာဆိုင်တယ်လဲသေသောနဲ့သာဆိုင်တယ်ပထဝီအာဘောဝါယောတို့နဲ့ဆိုင်ရဲ့လားမှန်ပါဗျာလောဘဒေါသတို့နဲ့ကိုဆိုင်ရဲ့လားမှန်ပါဗျာဒါဖြင့်ပူနွေးအေးသဘောဟာဘသူရဲ့ကိုယ်ပိုင်သဘာဝလဲသေသော သေသောရဲ့ကိုယ်ပိုင်သီးသန့်တဘာဝဟုတ်ကဲ့လားဒီတော့အဲ့ဒါလို့ပူနွေးအေးသဘောသိပြီဆိုလို့ရှိရင်တော့သေဇောရဲ့သဘာဝကိုသိနေတယ်လို့ယောဂီမယူဆနိုင်ဘူးလားယူဆပါဘူးဗျာအဲ့ဒီသဘာဝလေးသိတာပူသဘာဝအေးသဘာဝနွေးသဘာဝလေးသိသိတဏ္ဏကလေးသိပြီးတော့ဒီနွေးသဘာဝလေးကိုသိနေတဲ့ရှုစိတ်ကလေးနဲ့ဒီပူသဘာဝတက်တက်ပဲရှိတယ်လို့သိရင်ငါလာအောင်မလား ငါပူပါအောင်မလားသူရောပူပါအောင်မလားလူရောပူပါအောင်မလားဒါဖြင့်ဘာပူတာလဲပူတာပူတာပေါ့မဟုတ်လားပူရာပူရာပေါ့ဆိုတာနဲ့တေဇောပူရာပေါ့ဆိုတာအတူတူပဲပေါ့မှန်ပါဗျာတေဇောဆိုတာကပါဠိစကားပူရာဆိုတာကမြန်မာစကားစကလုံးကွဲတာမဟုတ်လားမှန်ပါဗျာတဘာဝကတော့ အတူတူပဲဟုတ်ကဲ့လားအဲ့ဒါလို့ရောသီးသီးနာသီးတို့ရဲ့ပင်ကိုရင်ကိုယ်ပိုင်သိတဲ့သဘောကိုလည်းသိတယ်အဲ့ဒါလို့သိတာကိုသဘာဝလက္ခဏာသိတယ်လို့ခေါ်တယ်ဟုတ်ကဲ့လားစိတ်တည်ငြိမ်စူးစိုက်မှုသမာဓိအာမကောင်းမဲ့စိတ်တဝိတ္တုမဖြစ်ဖဲသိပါမလားသိပါဗျာစိတ်တည်ငြိမ်လို့မို့စိတ်တဝိတ္တုစိတ်ထဲမှာនិဝရဏစင်ကြယ်သွားမှပဲဒီအသိသိမှာမဟုတ်လားမှန်ပါဗျာ အဲ့ဒါသဘာဝလက္ခဏာသိတာသဘာဝလက္ခဏာသိပြီးတဲ့အခါကျတော့တာမညာလက္ခဏာသိတယ်တာမညာလက္ခဏာဆိုတာအများဆိုင်ပုံဆိုင်သဘောရုပ်တိုင်းနဲ့ဆိုင်တယ်နာမ်တိုင်းနဲ့ဆိုင်တယ်ဟုတ်ကဲ့လားအဲ့ဒီအများဆိုင်ပုံဆိုင်သဘောဆိုတာဘာလို့လဲဆိုတော့အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ပြီးပြက်ပြက်သွားလို့မတည်မြဲတဲ့သဘောဒုက္ခဖြစ်ပြက်မပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့မကောင်းတဲ့သဘော အနတ္တပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောဟုတ်ပြီလားအဲ့ဒီသဘောသုံးမျိုးဟာရုပ်တိုင်းမှာမရှိဘူးလားရှိပါဗျာနာမ်တိုင်းမှာကောမရှိဘူးလားရှိပါဗျာဒီလိုဆိုလို့ရှိရင်သူတို့ဟာဘယ်သူနဲ့ဆိုင်တာလဲအများဆိုင်ဟုတ်ကဲ့လားအများဆိုင်ဆိုတော့ဘုံဆိုင်လို့ခေါ်တယ်မဟုတ်လားအခုတော့ယမကာဆိုင်လို့ခေါ်တယ်ဒီလိုလားဟုတ်ကလား အခုတော့ဘာခေါ်တော့ဟောရစ်ရှိရတော့ဘုံဆိုင်ခေါ်တယ်နော်ဒါပေမဲ့လို့ဒီဘုံဆိုင်နဲ့ဟိုဘုံဆိုင်မတူဘူးနော်ဟိုဘုံဆိုင်ကဇောက်ထိုးဒီဘုံဆိုင်ကမိုးမြော်ဟုတ်တယ်မဟုတ်လားဟိုဘုံဆိုင်ကဘာလဲဇောက်ထိုးဒီဘုံဆိုင်ကမိုးမြော်အဲ့ဒီတော့ဟိုဘုံဆိုင်ဝင်မလားဒီဘုံဆိုင်ဝင်မလားဒီဘုံဆိုင် ဘာကြောင့်လဲမိုးမြော့ရင်လို့ဟုတ်ကလားကဲနည်းနည်းလိုက်ဆိုကြည့်ပထမဆုံးသဘာဝလက္ခဏာယုံနံတရားအစာစာဤများနှင့်မဆိုင်ကိုသာဆိုင်၍ကိုပိုင်ဖြစ်သောထိုသဘောမှတ်လောသဘာဝလက္ခဏာသည်ဆိုယုံနံတရားအစာစာဤများနှင့်မဆိုင် ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမလောတဘာဝလက္ခဏာတိယုံနံတရားအစာစာဤများနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘော မှန်လောသဘာဝလက္ခဏာတည်းသဘာဝလက္ခဏာနားလည်ပြီနော်ပါမညလက္ခဏာသဘာဝလက္ခဏာကပုဂ္ဂလိကကိုယ်ပိုင်သိတဲ့သဘောဟုတ်လားပါမညလက္ခဏာကတော့အများဆိုင်ဘုံဆိုင်သဘောဟုတ်ကလားဆိုရုပ်တိုင်းနှင့်ဆိုင်နာတိုင်းဆိုင်၍ ပုံစံဖြစ်သောထိုသဘောမလောတမိညာလက္ခဏာတိရုပ်တိုင်းနှင့်ဆိုင်နာတိုင်းဆိုင်၍ပုံစံဖြစ်သောထိုသဘောမလောတမိညာလက္ခဏာတိရုပ်တိုင်းနှင့်ဆိုင် တိုင်းဆိုင်၍ဘုံဆိုင်ဖြစ်သောထိုသဘောမှန်သောတမညလက္ခဏာသည်ဆိုကြည့်စမ်းပါနင်းသဘာဝလက္ခဏာကိုရအောင်ဆိုဦးမလားဆိုပါမယ်ဗျာဆိုရင်မရဘူးလားရတာပေါ့ဆိုရင်ရပါတယ်ဉာဏ်ကောင်းတဲ့ပြိတ္တပဲကဲအဲ့တော့သဘာဝလက္ခဏာပြန်ပြီးတိုင်ပေးမနော် ယုံနံတရားစာစာဤညာနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောကိုယ်သဘောမလောတဘာဝလက္ခဏာတိယုံနံတရားဆိုပါမယ်ဗျာဆိုရင်မရဘူးလား ရတာပေါ့ဆိုရင်ရပါရဲ့ဉာဏ်ကောင်းတဲ့ပြိတ္တပဲကဲအဲ့တော့သဘောလက္ခဏာပြန်ပြီးတိုင်ပြမနော်ယုံနံတရားသာသာဤညာနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောကိုယ်သဘောမလောတဘာဝလက္ခဏာသည် ယုံနံတရားသာသာဤညာနှင့်မဆိုင်ဘုသာဆိုင်၍ကိုယ်ပိုင်ဖြစ်သောသို့သဘောမလောတဘာဝလက္ခဏာသည် အမညာလက္ခဏာဖြစ်တဲ့အနိစ္စဒုက္ခအနတ္တမမျက်စင်ရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတဆင့်တိုးပြီးသိလာတယ်။တာမညာလက္ခဏာသိနေတဲ့အချိန်မှလည်းပဲတဘာဝလက္ခဏာသိနေတယ်။ဒါယောဂီအာထုတ်တဲ့မိမိအာထုတ်နေတဲ့အခါမှာဆိုလို့ရှိရင်ဒီသဘောတွေတွေ့နေသိနေတာမိမိကိုယ်တိုင်သိနေရတာ။အဲ့ဒီတာမညာလက္ခဏာသုံးပါးဖြစ်တဲ့အနိစ္စဒုက္ခအနတ္တသဘောကို လက္ခဏာရဲ့သုံးပါလို့မခေါ်ဘူးလားအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတဲ့ယုံနာတို့ရဲ့လက္ခဏာသုံးပါယုတ်ရဲ့လက္ခဏာသုံးပါနာရဲ့လက္ခဏာသုံးပါဟုတ်လားဒါကိုလက္ခဏာရင်သုံးပါလို့ခေါ်တယ်အဲ့ဒီလက္ခဏာရင်သုံးပါဟာသမတနာညာကစပြီးပြီးပြီးပြင်းပြင်းကြီးသိလာတယ်သိလာပြီးဥရိယပယဘင်္ဂအစိုက်ပြီး အဲ့ဒီဉာဏ်တွေမှာဒီလက္ခဏာရဲ့သုံးပါးဖြစ်တဲ့ဗာမညလက္ခဏာကိုသိတဲ့အသည့်တွေပို့ပို့ရှင်းရှင်းရှင်းရှင်းသွားပြီးတော့နောက်ဆုံးအနုလောမဉာဏ်ပြီးတဲ့အခါကျတော့ဘုဒ္ဓရပုဉာဏ်ကျော်သွားပြီဆိုရင်ရှုတဲ့စိတ်ကအဲ့ဒီယုံ nant ရဲ့လက္ခဏာရင် သုံးပါးကိုအာယုံမပြုတော့ဘူး အာယုံမပြုတော့ဘယ်သွားအာယုံပြုတယ်လဲလို့ဆိုတော့ယုံနာငြိမ်းတဲ့သဘောကိုသွားပြီးအာယုံပြုလိုက်တယ်ဂုတ္တရဘုညာကျော်တော့ဘုန်းကြီးတို့ဂုတ္တရဘုညာကတော့ပုထုဇဉ်နယ်နဲ့အရိယာနယ်ကို ပိုင်းခြားသတ်မှတ်ပေးထားတဲ့နယ်ကြားညာပဲဒီနယ်ကြားညာကျော်ပြီဆိုလို့ရှိရင်တော့ပုထုဇဉ်နယ်ကအရိယာနယ်ရောက် သင်္ခတသဘောကနေပြီးအသင်္ခတသဘောကိုအာယုံပြုတဲ့အခြေအနေရောက်သွားတယ်အနိစ္စဒုက္ခအနတ္တဆိုတဲ့တာမညာလက္ခဏာ၃ပါးပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းမသိသေးရင်ဒီလက္ခဏာရဲ့၃ပါးကိုပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းမသိသေးရင်သင်္ခတနယ်ထဲမှာပဲတဝဲလဲလဲဖြစ်နေတယ်အသင်္ခတနယ်ထဲကိုမရောက်နိုင်ဘူး ဒီလက္ခဏာရဲ့သုံးပါးပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းသိပြီးတဲ့အခါကျမှအသင်္ခတကိုအာယုံပြုနိုင်တယ်အဲ့ဒီအသင်္ခတကိုအာယုံပြုတဲ့မဲ့ညာ၄ဆင့်ဖြစ်ပြီးလို့ယုံနာခတိတ်ချုပ်ပြငြိမ့်ပြီဆိုတဲ့အခါကျတော့အသင်္ခတနယ်ပယ်တဲ့လုံးဝရောက်သွားတယ်ဒါဟာရှင်တော်မြတ်ဗျာ ညွှန်ကြားတော်မူတဲ့နီလန်းအတိုင်းကျင့်ကြံလို့သင်္ခတနယ်ပယ်ကနေပြီးအသင်္ခတနယ်ပယ်တဲ့ရောက်သွားပြီးတော့ဆင်းရဲငြိမ်းပြီးချမ်းသာရတဲ့တဘာဝပဲဒါလည်းပဲရှင်တော်မြတ်ဘုရားပွင့်ထုတ်ပေါ်ပေါက်လာမှသိရတယ်မဟုတ်ပေဘူးလားမှန်ပါပါဘုရားအဲ့ဒါဘုန်းကြီးတို့ရှင်တော်မြတ်ဘုရားညွှန်ကြားတဲ့ဒီတရားတွေကိုတဏှိငံလုံးရော ကဘာအနှံ့ရောပြန့်ပွားအောင်ဆောင်ရွက်တာကဘယ်သူလဲဆိုတော့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးမဟုတ်ပေဘူးလားဆရာတော်ဘုရားကြီးမထွန်းပေါ်မိကဆိုလို့ရှိရင်ဒီနေ့တည်းကျင်လဲကျင်ကြတယ်ပွားများအားထုတ်မှုလည်းရှိကြတယ်ပွားများအားထုတ်တော့အကျိုးလည်းရကြတယ်တို့တော့ဒီလောက်ပြန်ပွားရဲ့လားမပြန်ပွားဘူးနော်ကျေးဇူးတော်ရှင်မင်းကောင်းစေတော်ဆရာတော်ဘုရားကြီးထံ ဘုန်းကြီးတို့ဆရာတော်ဘုရားကြီးနိခံပြီးကျင့်ကြံပွားများအားထုတ်လို့အဲ့ဒီနေ့အတိုင်းဆရာတော်မြတ်ဘုရားကြီးကိုယ်တိုင်ပဲတရားအသိတွေရလို့မိမိသိတဲ့တရားတွေကြိုးစားပြီးတော့ပြန်ပွားအောင်ဖြန့်ပြူတဲ့အခါမှာမြန်မာနိုင်ငံလည်းပြနဲ့ကဘာအနှံ့လည်းပြနဲ့မဟုတ်ပေဘူးလားမှန်ပါဗျာအဲ့တော့ရှင်တော်မြတ်ဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အတွက်အရိယသစ္စာ၄ပါး မဲခင်၈ပါးအကျင့်တရားလက္ခဏာရင်၃ပါးသင်္ခဏအသင်္ခဏသဘောတွေသိရသလိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးထွန်းပေါ်တော်မူတာနဲ့ပဲဆင်းရဲငြိမ်းချမ်းမြတ်စွာဘုရားရဲ့အကျင့်ကောင်းအကျင့်မှန်တွေကိုကဘာသူကဘာသားမြန်မာနိုင်ငံသူနိုင်ငံသားများကျင့်ကြံပွားများအားထုတ်ရလို့အကျိုးရကြတယ်မဟုတ်လားမှန်ပါပါဘုရားဒါကြောင့်မလို့ မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတော်တွေကိုမမေ့ရသလိုမမေ့သင့်သလိုမမေ့အပ်သလိုကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ဂုဏ်ကျေးဇူးတွေကိုလည်းမမေ့ရမမေ့အပ်ဘူးဟုတ်တယ်မဟုတ်လားအဲ့တော့ဘုရားရှင်ရဲ့ဂုဏ်ကျေးဇူးတော်ကျေးဇူးတော်ရှင်ဆရာတော်ဘုရားရဲ့ဂုဏ်ကျေးဇူးတော်တွေကိုမမေ့ဘူးဆိုလို့ရှိရင်မမေ့ကြောင်းသိအောင်ကျေးဇူးဆတ်တဲ့အနေနဲ့မိမိတို့ကဘာလုပ်ဖို့လိုသလဲ အဲမြတ်စွာဘုရားညွှန်ကြားတဲ့တရားတော်ကိုဟောကြားတဲ့တရားတော်ကိုကျေးဇူးတော်ဖြင့်ဆရာတော်ဘုရားကြီးညွှန်ကြားတဲ့နိလန်အတိုင်းကျင့်ကြံပွားများအားထုတ်ဒါအရေးကြီးဆုံးမှန်ပါဗျာဒါဆရာတော်ဘုရားကြီးညွှန်ကြားတာကတခြားကိုလုံနေတာကတခြားဆိုရင်ကျေးဇူးတိရကျေးဇူးဆရာ ရောက်ပါမလားရောက်ပါဗျာ ဆရာတော်ဘုရားကြီးရဲ့စိတ်ထားကတခြားကိုယ်စိတ်ထားကတစ်မျိုးဆိုလို့ရှိရင်ကျေးဇူးတရားကျေးဇူးဆရာရောက်ပါမလားမရောက်ပါဘူးဗျာဒါကြောင့်မလို့ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားကိုလည်းပဲတတ်နိုင်တယ်များမိမိတဏ္ဍာမှာကူးဆက်အောင်အတူယူဖို့မလိုဘူးလားလိုပါဗျာလိုတယ်ဒါကြောင့်မြတ်စွာဘုရားလောကမှာပွင့်ထုတ်ပေါ်ပေါက်တော်မူလာလို့လောကသတ္တဝါများညာအလင်းရကြသလိုကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးပေါ်ပေါက်တော်မူလာတာနဲ့ပဲ မြန်မာနိုင်ငံမှာရောကမ္ဘာနိုင်ငံအသီးသီးမှာရောမြတ်စွာဘုရားရဲ့တရားတွေကျင့်ကြံခွင့်ရကြတယ်မဟုတ်ပေဘူးလားဒါကြောင့်ဘုရားမြတ်စွာ ပွင့်ထွန်းလာ၍သစ္စာလေးအင်ရှစ်မကင်နှင့်သုံးအင်လက္ခဏာသင်္ခတာသင်္ခတမြတ်ဓမ္မကိုနှစ်လညံတော်ဟောထုတ်ဖော်၍ သူတော်အများတိရညာများလာအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှိမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနဲ့လှညာတော်ဟောထုတ်ဖော်၍သူတော်အများတိရညာများလာအကျိုးတွေ ဆိုကြည့်ရမယ်တင်တယ်နော် မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာတဲ့အတွေ့သစ္စာ၄ပါးလည်းသိရတယ်သိတယ်ဆိုတာသဘောတရားသိလည်းသိရတယ်ကိုယ်တွေးသိလည်းသိရတယ်ဟုတ်လားမဲ့ခင်၈ပါးအကျင့်တရားကိုလည်းသိရတယ်မိမိတဏ္ဍာမှာဖြစ်ပွားအောင်လည်းကျင့်ကြံပွားများအထောက်ရတယ်မြတ်စွာဘုရားများပွင့်တော့မပေါ်ပေါက်ဘူးဆိုလို့ရှိရင်တော့ဒါတွေသိနိုင်ပါမလားမသိနိုင်ပါဘူးဗျာမသိနိုင်ဘူး သစ္စာလေးအင်းရှင်မဲခင်နဲ့အဲ့ဒီမဲခင်၈ပါးအကျင့်တရားမိမိတဏ္ဍာဖြစ်ပွားအောင်အားထုတ်တဲ့အခါကျတော့မိမိယုတ်မိမိနာမိမိတဏ္ဍာမှာရှိတဲ့ယုတ်နာတို့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးသိမလားဟုတ်လားသိလာပါဗျာသိလာတယ်ရှင်းမဲခင်နဲ့သုံးအင်းလက္ခဏာအဲ့ဒီလက္ခဏာရဲ့သုံးပါးသိတဲ့ဝိပဿနာညာအမြင့်ဆုံးအဆင့်ရောက်ပြီဆိုလို့ရှိရင်တော့ ဟိုဘက်မှာယုံနာငြိမ့်တဲ့သဘောကိုအာယုံမပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူးဗျာနောက်ဆုံးမှာယုံနာခသိမ့်ချုပ်ပြငြိမ့်လို့ဇတ်သိမ့်ရာမှအိနိဗ္ဗာန်အထိမရောက်နိုင်ဘူးလားရောက်နိုင်ပါဘူးဗျာဟောအဲ့ဒီအခါကျတော့သင်္ခတနယ်ပယ်ကနေပြီးအသင်္ခတနယ်ပယ်ရောက်မသွားဘူးလားရောက်သွားပါဘူးဗျာဟုတ်ကဲ့လားမှန်ပါပါဗျာရှင်းမဲ့ခင်ရှင်းမဲ့ခင်နဲ့သုံးရင်လက္ခဏာသင်္ခတသင်္ခတသင်္ခတသင်္ခတကိုသင်္ခတအသင်္ခတလို့ပုတ်ဖြတ်ရမယ်နော် မှန်ပါဗျာသင်္ခတအသင်္ခတဒါလေးပြီးမှနည်းနည်းပြောရမယ်အချိန်ရသလားသင်္ခတတရားဆိုတာယုံနဲ့နာအသင်္ခတတရားဆိုတာယုံနာငြိမ့်တဲ့သဘော ဟုတ်ကဲ့လားမှန်ပါဗျာသင်္ခတာသင်္ခတာမြတ်ဓမ္မကိုနဲ့လာညာတော်ဟောထုတ်ဖို့၍ဘယ်လိုညာနဲ့ဟောထုတ်တာတော့အမတန်နဲ့နဲ့တဲ့ညာတော်နဲ့ရှင်တော်မြတ်ဘုရားဟောထုတ်ဟောဟောဖို့တော်မူတာဟုတ်တယ်မဟုတ်လား ဟောတုဖော၍သူတော်အများသိရညာဘသူတွေသိရလဲသူတော်ကောင်းတွေသိရတယ်ဘသူတွေမသိရလဲအဲသူယုတ်တွေမသိရဘူးဘာကြောင့်သူယုတ်ကမသိရပါလဲဖရာတရားကမျက်နှာလိုက်တယ်နဲ့တူတယ်ဟမ်ဘသူအားတော့မကျင့်လားလူမိုက်တရားလူမိုက်တရားဘလို့မကျင့်လဲမသိလို့ဘာလို့မသိတယ်လဲ အဲသူတော်ကောင်းနာမစည်းကလို့ပေါ့မဟုတ်ဘူးလားမြတ်စွာဘုရားဒီဟုသော သူတော်ကောင်းမြတ်စွာဘုရားရဲ့တတိသာသံဃာဒီဟုသောသူတော်ကောင်းအနာမိဝဲစည်းကပ်ပြီဆိုလို့ရှိရင်တော့မြတ်စွာဘုရားရဲ့တရားဒီဟုသောသူတော်ကောင်းတရားတွေမကြားရဘူးနာရဘူးလားအဲကြားရနာရရင်သူတော်စိတ်ဝင်ပြီဆိုတဲ့အခါကျတော့သူတော်အကျင့်မကျင့်ဘူးလားကျင့်ပါရဲ့ဗျာသူတော်ကောင်းအကျင့်ကျင့်ပြီဆိုရင်သူတော်ကောင်းတရားသူတို့တဏ္ဍာမှာမခိုးဝင်ပေဘူးလားအခုတော့ ဘုရားတရားတန်ခါယရဏသုံးပါးနဲ့ဝေးရမှာသွားနေတဲ့အခါကျတော့သူတော်ကောင်းတရားမနာကြရတဲ့အတွက်နားမလဲရမသိရတော့သူတော်ကောင်းတရားမကျင့်ရလို့သူတော်ကောင်းတရားသူတို့တဏ္ဍာမှာမကပ်ဘူးဝမ်းသာစရာမကောင်းဘူးလားဟမ်တနာစရာကောင်းတဲ့ပုံကိုယ်တွေမဟုတ်ဘူးလားတနာစရာကောင်းတဲ့ပုံကိုယ်တွေသူတို့ကလည်းဘုန်းကြီးတို့တရားများတနာနေဦးမလားမသိဘူးနော် ဘာတွေလျှောက်လုံနေတဲ့ပုံကိုယ်တွေမှမသိပါဘူးလို့ဒီလိုယူဆပြီးတော့ပြန်များဗနာနေုံမှမသိဘူးဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍တစ္ဆာလေးအင်ရှင်းမဲ့ခင်နှင့်သုံးအင်လက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနဲ့လာညာတော်ဟောထုတ်ဖော်၍သူတော်အများအတိယညာများလာအကျိုးတွေဆိုဗုဒ္ဓမြတ်စွာဗုဒ္ဓမြတ်စွာ ပွင့်ထွန်းလာ၍သစ္စာလေးရင်ရှင်းမဲ့ခင်နှင့်သုံးရင်လက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုမေလညာတော်ဟောထုတ်ခေါ်၍သူတော်အမြတ်တိယညာ ကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှင်းမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနလညာတော်ဟောထုတ်ပေါ်၍ တော်အမြတ်သိရညာမြတ်လာအကျိုးတွေဗုဒ္ဓမြတ်စွာဝင်ထွန်းလာ၍သစ္စာလေးအင်ရှင်းမဲ့ခင်နှင့်သုံးအင်လက္ခဏာသင်္ခတာသင်္ခတာယတ္တမကိုယတ္တ လက်လညံတော်ဟောထုတ်ဖို့၍သူတော်အမြတ်တိယညာ င်္ခတသင်္ခတသင်္ခတတရားအသင်္ခတတရားသင်္ခတဓာအသင်္ခတဓာဆိုတာလည်းမြတ်စွာဘုရားပွင့်ထုံးပေါ်ပေါက်တော်မူလာလို့ပြန်လေဟောကြားညွှန်ပြမှပဲသိရတယ်ဟုတ်တယ်မဟုတ်လားမှန်ပါဗျာဒါကြောင့်ကျေးဇူးမကြီးပေဘူးလားကြီးပါဗျာကျေးဇူးကြီးတယ်တဲ့သင်္ခတတရားအသင်္ခတတရားသင်္ခတဓာအသင်္ခတဓာဆိုတာဘာလဲလို့ဆိုတော့လွယ်လွယ်ပါပဲ ဒွေဓာတုယောတိသင်္ကတာဓာတုအသင်္ကတာသဓာတုပစ္စယေဟိသင်္ဃာမကတာပင်စခန္ဓာသင်္ခတာဓာတုကေဟိစီပစ္စယေဟိအာကတံနိဗ္ဗာနအသင်္ခတာဓာတုပဋိသမိတာမေပါဠိတော်ဒွေဓာတုယောတိ နှစ်ပါးသောဓာတုမြည်သည် သင်္ခတာသာဓာတုသင်္ခတာတ၎င်းအသင်္ခတာသာဓာတုအသင်္ခတာတ၎င်းသည်ပစ္စည်းရဲ့အကြောင်းတို့သည်သင်္ခါမှာစုပေါင်းညီညွတ်၍ကတာပြုအပ်သောပင်ဆက်ခန္ဓာခန္ဓာ၅ပါးတို့သည် သင်္ခတာဓာတုသင်္ခတာဓာတ်မြည်ကုန်၏ဟော အကြောင်းတရားတွေစုပေါင်းပြီးပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးတရားဟာသင်္ခတတပဲတဲ့ဟုတ်ကဲ့လားမှန်ပါပါခန္ဓာ၅ပါးဟာသင်္ခတတရားပဲတဲ့ဘာကြောင့်သူကိုသင်္ခတတရားခေါ်တယ်လဲလို့ဆိုတော့အကြောင်းတရားတို့ကစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားမို့အကြောင်းတစ်ကြောင်းတည်းကတော့မဟုတ်ဘူး အကြောင်းပေါင်းစုံစုပေါင်းညီညွတ်ပြီးတော့ပြုလုပ်ပေးလိုက်လို့မလို့ဖြစ်ပေါ်လာတဲ့တရားတဲ့ခန္ဓာ၅ပါးဟာဒါကြောင့်သူ့ကိုသင်္ခတခေါ်တယ်ကေဟိစီတစုံတစ်ခုကုန်သောပစ္စည်းဤအကြောင်းတို့သည်အကတံမပြုအပ်သောအကတံပြုလို့ရမပေးအပ်သောနိဗ္ဗာန်နိဗ္ဗာန်သည်အသင်္ခတဓာတုအသင်္ခတဓာတ်မြည်ဤဘယ်အကြောင်းကမှပြုလို့မပေးလို့မဖြစ်တဲ့တရားဟာ မဖြစ်တဲ့နိဗ္ဗာန်ဟာအသင်္ခတဓာတ်သင်္ခတတရားကတော့အကြောင်းနဲ့စုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတယ်တဲ့အဲ့ဒီဖြစ်ပေါ်လာတဲ့တရားဟာသင်္ခတတရားအသင်္ခတတရားကတော့ဘယ်အကြောင်းကမှပြုလုပ်ပြီးတော့မပေးရဘူးတဲ့ဒါကြောင့်မို့လို့မဖြစ်ဘူးတဲ့အဲ့ဒါအသင်္ခတတရားတဲ့ ဒီနေ့ပြောမယ်ဆိုရင်သင်္ခတရဲ့ဆန့်ကျင်ဘက်တရားဟာအသင်္ခတတရားပဲသင်္ခတကအကြောင်းပြုလုပ်ပြီးမှဖြစ်ပေါ်တဲ့တရားသင်္ခတရဲ့ဆန့်ကျင်ဘက်ဆိုတော့အသင်္ခတကအကြောင်းပြုလုပ်မပေးရဘူးဆန့်ကျင်ဘက်ဆိုတဲ့ဖြင့်ဖြစ်လည်းမဖြစ်ဘူးနော်အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးအဲ့ဒီတရားဟာအသင်္ခတတရား ဒါပြောတယ်ပစ္စယေဤအကြောင်းတို့သည်ကေဟိစီတစုံတခုကုန်သောပစ္စယေဤအကြောင်းတို့ကအကတံပြုလုပ်မပေးအပ်သောနိဗ္ဗာန်ဆင်းရဲငြိမ်းရာနိဗ္ဗာန်သည်အသင်္ကတဓာတုအသင်္ကတသဘောမြည်၏အသင်္ကတသဘောဆိုတာနိဗ္ဗာန်ဟုတ်လားနိဗ္ဗာန်ဆိုတာဆင်းရဲငြိမ်းတဲ့သဘော ဒီလိုမဟုတ်လားမှန်ပါဗျာအဲ့ဒီဆင်းရဲငြိမ့်တဲ့သဘောကိုဘသူပြုတ်လောက်ပေးလို့ဖြစ်လာတယ်လဲလို့ဆိုတော့အဖြေကဘသူမှပြုတ်လောက်မပေးဘူးဟုတ်ကဲ့လားဒါဖြင့်ဖြစ်တာကဟုတ်သလားဆိုတော့ဖြစ်တာလည်းမဟုတ်ဘူးဒီနှစ်ချက်မှတ်ရမယ်ပြုတ်လောက်ပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးအဲ့ဒါနိဗ္ဗာန်ပဲ ပြုလုပ်ပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးသို့တော့ရှိနေတယ်ဟုတ်ကဲ့လားပြုလုပ်ပေးတဲ့အကြောင်းလည်းမရှိဘူးဖြစ်လည်းမဖြစ်ဘူးသို့တော့ရှိနေတယ်အဲ့ဒါအသင်္ခတသဘောဘယ်သူလဲဆိုတော့နိဗ္ဗာန်ဟုတ်ကဲ့လားသင်္ခတသဘောကတော့ပြုလုပ်ပေးတဲ့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတွေကပေါင်းစုံညီညွတ်ပြီးတော့ ပြုလုပ်ပေးလိုက်မှပဲဖြစ်ပေါ်လာတယ်ဘယ်သူလဲဆိုတော့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအချင်းချုပ်ပြောရင်ရုပ်နဲ့နာဟုတ်တယ်မဟုတ်လားအချင်းချုပ်ပြောရင်ပါလေအဲ့ဒီရုပ်နဲ့နာကိုသင်္ခတခေါ်သလားအသင်္ခတခေါ်သလားဘာကြောင့်သင်္ခတခေါ်သလဲအကြောင်းတရားတို့ကစူပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားမို့ဟုတ်ကဲ့လား ယုံနဲ့နာခေါ်တဲ့ခန္ဓာ၅ပါးကိုဘာကြောင့်သင်္ခတခေါ်သလဲအကြောင်းတရားတို့ကစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားမို့သင်္ခတဒါဖြင့်နိဗ္ဗာန်ကိုတော့ဘာကြောင့်အသင်္ခတခေါ်သလဲအကြောင်းတရားတို့ကစုပေါင်းပြုလို့မပေးတဲ့အတွက်မဖြစ်ဖက်ရှိနေလို့ဟုတ်ကဲ့လား ကျမ်းဂန်ကအဲ့ဒီမဖြစ်ဘူးဆိုတာကိုကျမ်းဂန်ကအလေးအနက်ဆိုထားတယ်မဖြစ်ဘူးဆိုတာကိုအလေးအနက်ဆိုထားတယ်ဇာတံဘူတံသင်္ခတံဇာတံဘူတံကတံသင်္ခတံဆိုတဲ့ပါဠိမှာအဲ့ဒီပါဠိရဲ့ဆန့်ကျင်ဘက်ဖြစ်တဲ့အဇာတံအဘူတံအကတံအသင်္ခတံဒါခုနအသင်္ခတတရားရဲ့ပရိယေတွေပဲအဇာတံ တစုံတစ်ခုသောအကြောင်းကပြုလို့မပေးလို့မဖြစ်တော့အဘူတံကြတော့ဘလို့လဲဘလို့ဆိုထားတယ်လဲဆိုတော့ပယံပိကိုယ်တိုင်လေးနဥပ္ပန္နာမဖြစ်တော့လို့ဒီလိုဆိုထားတယ်ပယံပိကိုယ်တိုင်လေးနဥပ္ပန္နာမဖြစ်တော့ဆိုတာအလိုလိုမဖြစ်ဘူးဒါပြောတာအဇာတကအကြောင်းတရားကပြုမပြုတ်လို့ပေးပြုတ်လို့မပေးလို့မဖြစ်တာအဘူတက အလိုလိုမဖြစ်တာဒီမှာကျမ်းစာခွဲကြထားတယ်ဖော်လဲဖော်ပြထားတယ်ဒီအသင်္ကတာတရားဟာမဖြစ်တဲ့တရားဟုတ်ပြီဘာကြောင့်မဖြစ်တယ်လဲအကြောင်းတို့ကစူပန်းပြုလို့မပေးရလို့မဖြစ်ဘူးဒါကြောင့်သူ့ကိုအဇာတခေါ်တယ်ဒါဖြင့်မေးစရာရှိပါတယ်တဲ့အကြောင်းတို့စူပန်းပြုလို့ပေးလို့မမပြုလို့မပေးလို့မဖြစ်တာဆိုရင်တဲ့ သူ့အလိုလိုဖြစ်နေတဲ့သဘောက မဖြစ်နိုင်ဘူးလားတဲ့သူ့လိုလိုဖြစ်နေတဲ့သဘောကမဖြစ်နိုင်ဘူးလားတဲ့အဲ့ဒီကသောဒနာကိုပယ်လို့လို့ပယ်လို့တဲ့အတွက်အဘူတံလို့ထမိမ့်ပါတယ်တဲ့အဘူတံအလိုလိုလည်းမဖြစ်တော့တဲ့အဇာတကအကြောင်းပြုလုပ်ပေး ပြုလုပ်မပေးတဲ့အတွက်မဖြစ်တာအဘူတကအလိုလိုလည်းမဖြစ်တာအဲ့ဒီမဖြစ်တာကိုအလေးနဲ့ထားရတော့ အဇာတံအဘုဒ္ဓအကတံအကြောင်းတစ်ခုတည်းကလှုပ်ပေးတာမဟုတ်တော့အသင်္ခတံအကြောင်းပေါင်းစုံစုပေါင်းပြီးလှုပ်ပေးတာမဟုတ်တော့နိဗ္ဗာန်နိဗ္ဗာန်တဲ့အဲ့ဒီမှာအကတံနဲ့အသင်္ခတံကိုလည်းပဲကျမ်းဂန်ကခွဲပြထားတယ်အသင်္ခတံတက်တက်ပြောမယ်ဆိုလို့ရှိရင်အကြောင်းစုပေါင်းပြုလုပ် မပေးလို့မလို့မဖြစ်တဲ့တရားမှန်းတဲ့သို့တော့အကြောင်းများစွာစုပေါင်းရတာမဟုတ်ဘဲနဲ့အကြောင်းတစ်ကြောင်းကြောင်းကလေးကအကြောင်းလေးတစ်ခုက ပြုလုပ်ပေးတဲ့နိဗ္ဗာန်လို့ကမယူနိုင်ဘူးလားလို့ဆိုစရာရှိတဲ့အတွက်အကတံကိုဆိုပါတယ်တဲ့ဆိုလိုတာကအသင်္ခတံဆိုတဲ့စကားနဲ့အကြောင်းအများကြီးစုပေါင်းပြီးပြုလုပ်မပေးပဲမပေးလို့မဖြစ်တဲ့တရားလို့ဆိုလိုတယ် အကတံဆိုတဲ့တရားနဲ့တခုတည်းသောအကြောင်းကစုအကြောင်းကပြုလို့မပေးလို့ မဖြစ်တဲ့တရားလို့ဒီလိုဆိုလို့တယ်ဘသူကိုပြောတာလဲအာသင်္ခတဓာတ်ခေါ်တဲ့နိဗ္ဗာန်ဘုန်းကြီးတို့တရားဓမ္မတွေသိမှာပေါ့လောကမှာအကြောင်းတစ်ကြောင်းကြောင်းတစ်ကြောင်းတည်းကပြုလုပ်ပေးလိုက်လို့ဖြစ်ပေါ်လာတယ်လို့ယူဆတဲ့အယူဝါဒမရှိဘူးလားရှိပါတယ် ပါပါလိမ့်မလဲ the first course လေသိတယ်မဟုတ်လား the first course ပထမကျောင်းပထမဆုံးအကြောင်းကြီးဆိုတာလေဣတရဣတရဟုတ်ကဲ့လား creator သိတယ်မဟုတ်လား god သိတယ်မဟုတ်လားမသိသေးရင်ထာဝရဘုရားသခင်မဟုတ်လား လောကကြီးကိုထာဝရဘုရားသခင်ဖန်ဆင်းတယ်ဆိုမဟုတ်လားမှန်ပါပါတောတောင်ရေမြေတွေကိုထာဝရဘုရားသခင်ဖန်ဆင်းတယ်ကောင်းကင်ကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်လူကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်တိရစ္ဆာန်တွေကိုလည်းထာဝရဘုရားသခင်ဖန်ဆင်းတယ်ဆိုတော့လောကမှာဖြစ်ဖြစ်သမျှတက်ရှိတက်မဲ့တို့ရဲ့အကြောင်းဟာဘယ်သူလဲထာဝရဘုရားဟောအဲ့ဒီတော့ဟာတခုတည်းပါအကြောင်းကပြုတ်လောက်ပေးလိုက်လို့မလို့ဒီရုပ်ဒီနာဒီလူဒီ တိစ္ဆာန်တွေဖြစ်လာတယ်လို့မယူဆရဘူးလားအဲ့ဒါလို့လင်းပါစရာရှိပါတယ်တဲ့သောရကတက်စရာရှိတယ်ဒါကြောင့်အကတံကိုထပ်ဆိုရပါတယ်တဲ့အကတံဘယ်အကြောင်းကမှဘယ်အကြောင်းတစ်ခုကမှ ပြုလုပ်မပေးတော့တဲ့အကြောင်းကပြုလုပ်ပေးရဖြစ်မယ်ဖြစ်ရပြက်ပြီဟုတ်ကဲ့လားဒါကြောင့်အသင်္ခတတရားဟာ ကေဟိစိပစ္စယေဟိအကတံနိဗ္ဗာနံအသင်္ခတဓာတုကေဟိစိပစ္စယေဟိအကြောင်းတစုံတရာကမျှအကတံပြုလို့မပေးပဲမပေးရတော့နိဗ္ဗာန်နိဗ္ဗာန်ဤအသင်္ခတဓာတုအသင်္ခတဓာပဲယနိဗ္ဗာန်ကအကြောင်းမဲ့တရားဟုတ်လားအသင်္ခတကအကြောင်းမဲ့တရားသင်္ခတကအကြောင်းနဲ့တရား သင်္ခတကအဖြစ်တရားအသင်္ခတကအရှိတရားသင်္ခတခေါ်တဲ့ယုံနာက အကြောင်းကြောင့်ဖြစ်တဲ့အတွက်ပြက်တယ်ဒါကြောင့်ဆင်းရဲတယ်အသင်္ခတခေါ်တဲ့နိဗ္ဗာန်ကအကြောင်းမရှိပဲအလိုလိုရှိနေတဲ့သဘာဝဖြစ်လို့ချမ်းသာတယ်မပြက်ဘူးဟုတ်ကဲ့လားအဖြစ်တရားဟာပြက်တယ်အရှိတရားဟာမပြက်ဘူးသင်္ခတတရားဟာအဖြစ်လားအပြက်လားပြက်ပါဗျာ အဖြစ်တရားဒါကြောင့်ပြတ်တယ်အသင်္ခတတရားဟာအဖြစ်တရားလားအရှိတရားလားအရှိတရားဒါဖြင့်ပြတ်သလားမပြတ်ဘူးလားမပြတ်ပါဘူးဗျာဒီလိုဆိုလို့ရှိရင်ဆင်းရဲလားချမ်းသာလားချမ်းသာပါဗျာချမ်းသာတယ်ဒီလိုဆိုရင်အသင်္ခတတနိဗ္ဗာန်ရွှေပြည်မြတ်မလိုခြင်းဘူးလားမလိုခြင်းပါဗျာလိုခြင်းရင်သင်္ခတနယ်ပယ်ဖြစ်တဲ့ပိစ္ဆခန္ဓာခန္ဓာ၅ပါးယုံနာနယ်ပယ်ကိုကျော်လွန်အောင်ကြိုးစားရလိမ့်မယ်မှန်ပါပါဗျာဟုတ်ကဲ့လား ယုံနာကြောလွန်ယုံနာနယ်ပယ်ကိုကြောလွန်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီယုံနာရဲ့ဒုက္ခသဘာဝကိုပိုင်ပိုင်ခြားခြားသိအောင်ရှိရလိမ့်မယ်ဟုတ်ကဲ့လားမှန်ပါဗျာဒါကြောင့်ဘုန်းကြီးတို့ပြိဿဟာအဖြစ်တရားဖြစ်တဲ့သင်္ခတနယ်ပယ်ကအဖြစ်တရားဆင်းရဲတရားဖြစ်တဲ့သင်္ခတနယ်ပယ်ကအရှိတရားချမ်းသာတရားဖြစ်တဲ့အသင်္ခတနယ်ပယ်ကိုရောက်နိုင်အောင်သင်္ခတဖြစ်တဲ့ယုံနဲ့နံကို ကျေးဇူးတော်ရှင်ဆရာတော်မြတ်စွာဘုရားရဲ့ဒေသနာတော်အရကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးညွှန်ကြားတော်သောတတိပဋ္ဌာန်ဤကိုကျင့်ကြံပွားများကြိုးစားအားထုတ်ပြီးရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းယုံနာတို့ရဲ့သဘာဝလက္ခဏာတာမညလက္ခဏာကိုပိုင်ပိုင်ခြားခြားသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလျှင် ဆင်းရဲဖြစ်တဲ့အဖြစ်တရားဖြစ်တဲ့သင်္ဟတနယ်ပယ်ကိုလွန်မြောက်၍အရှိတရားဖြစ်တဲ့အသင်္ဟတနယ်ပယ်သို့ချောမောစွာရောက်နိုင်ကြပါစေတဏှာဤတိတိပဲကဲလိုက်ဆိုယနေ့ယခုယနေ့ ည်းတော်တို့ပြုစုရသောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာရသောကုသိုလ်တရားဘာဝနာွားများအထုတ်ခြင်းဖြင့်မြတ်စွာဘုရားနှင့်တကားကျေးဇူးတော်ရှင် ရာတော်ဘုရားကြီးကိုပူဇော်ရသောအာစရိယပူဇာကုသိုလ်ဝေယဝိဇ္ဇဆောင်ရသောကုသိုလ်ဤကုသိုလ်စုစုကြောင့်တပည့်တော်တို့သည်ပညာရှိတော်ကောင်းတို့နှင့်သာတွေ့ကြုံဆုံးစည်း ပေါင်းတင်ဆက်ဆံရ၍ပညာရှိသူတော်ကောင်းတို့ဟောပြောသောတရားမှန်စကားမှန်တို့ကိုနာဂမသားရသဖြင့်ပညာရှိသူတော်ကောင်းတို့ကျင့်ကြံနေထိုင်ကြသည့်အတိုင်းဆင်းရဲငြိမ်းချောင်း ကျင့်ကောင်းအကျင့်မှန်တတိပဋ္ဌာန်ကျင့်တို့ကိုကျင့်ကြံပွားများဒုသာအထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းငြိမ်းရာနိဗ္ဗာန်ကိုမြင်မြန်စွာမြတ်မောပြုရပါလိုကုန်၏အရှင်ဘုရား ကောင်းမှုအစုစုဤအဖို့ဘာကကိုမိဘဘိုးဘွားဘုရားသမားတို့မှစ၍